လောက်အစီအစဉ်ပြင်ညာပြီးပြီပြင်ညာပြင်ညာပြီးပါပြီဟမ်ပြင်ညာပြီးပါပြီဘာလို့လဲအခုဆရာကညှို့ဆက်နေကိုဟမ်ဆက်ကြည့်လို့ပြန်နှုတ်ဆက်စကားပြောပါဟုတ်ဟမ်ဘုရင်များကတော့ဗမာပြည်ကနေပြီးတော့အမေရိကမက်ဆာချူးဆက်ဘာဒီ Insight Meditation Society ကလိုခဲ့တဲ့နှစ်နှစ်ကျော်လောက်တည်းကပြည့်ဆောင်ထားတော့ ကြောပွေရအစီအစဉ်လုပ်ထားပြီမလို့ရှိစီမာကြီးဆရာတော်ဘုရားကြီးဆန္ဒတော်မူသွားတဲ့အတွက်အစီအစဉ်ဖြစ်ပြီးတော့ယခုယခုလအေဂျီအေဂျီလ18ရက်နေ့ကဟောပြီးရထွက်ပြီးတော့အမေရိကကြီးကို20ရက်နေ့ရောက်ပါတယ်ဒီ message ဆက် meditation center ကိုတော့ 30ရက်နေ့ညပိုင်းမှာရောက်လာပါတယ်တရားကိုလူလာကြတဲ့ဒီဌာနကပုဂ္ဂိုလ်များရဲ့လူဤဌာနကိုဖြစ်တင်းပေးဖို့ရာကြွက်လာခွင့်ရတဲ့အတွက်အများကြီးဝင်တာပါတယ်ဒီရောက်တဲ့အခါမှာလည်းတိုက်လိုက်လဲလဲကျူကျူချနှုတ်ခွန်းမေတ္တာကာကမေတ္တာဝစီကမေတ္တာမနောကမေတ္တာထားပြီးတော့နှုတ်ခွန်းဆက်ကြတာတွေ့တော့ ဆက်လက်လက်နဲ့အများကြီးဝန်တာပါတယ်လွန်ခဲ့တဲ့၄နှစ်ကျော်၅နှစ်လောက်ကဆရာတော်ဘုရားကြီးဒီရောက်ဒီရဒီနေရာဌာနကြောက်ရောက်ပြီးတော့သတိပဋ္ဌာန်တရားတွေသတင်းနှစ်ပတ်ဒီကအမေရိကန်ယောဂီစုကိုဟောပြောပြသထားပါတယ်ဒီဆရာတော်ဘုရားကြီးလက်ဆက်ရှိတဲ့ဟာကိုဆက်လက်ပြီးတော့ရှင်းတာအောင်လို့ကုညီအားပေးလို့တဲ့အနေနဲ့ ဓမ္မဂုံကြီးပြခီးထွက်လာရတယ်လို့ပိဋကတိဖို့ပါပဲဒီရဆန္ဒရှိတဲ့အတိုင်းဘုရားများကြွရောက်ပြီးတော့လူရင်ဆန္ဒတွေကိုဖြည့်တင်းပေးတဲ့အခါမျိုးမှာဝန္တဝမ်းမြောက်နဲ့ပြည့်ပြည့်ဝဝလေးသုံးလတိုင်တိုင်ကျမ်းကျမ်းမှာဆင်းရဲသာသာနဲ့ခရင်ခံကြလိမ့်မယ်လို့လည်းပဲ မျှော်လင့်ထားပါတယ်။သုံးလတိုင်းတိုင်းဒီကဘုန်းကြီးများကသတိပဋ္ဌာန်ဂုဏ်ကြီးတွေကိုဖော်ပြတဲ့အချက်တွေကိုပြည်ပြည်ဝဝခံယူနိုင်ပြီးတော့အမေရိကတိုင်းပြည်ကြီးဗဟိုပြုပြီးတော့ပေါ့လေဒီကမ္ဘာလုံးစိတ်ရဲ့ငြိမ်းချမ်းရေးတွေရရှိပြီးတော့ကမ္ဘာငြိမ်းချမ်းရေးရတဲ့အထိပေါ့လေကြိုးစားနိုင်ကြပါစေဆိုတာလည်းပဲဆက်လက်ပြီးတော့ပြင်လင်းထားပါတယ် ဘုရားတို့ဘာပြေရတော့ဘာသာကမ္ဘာဘာသာစကားကောင်းကောင်းမကျွမ်းကျင်တော့တည်းရဲ့ဆက်ဆံလို့ပဲလို့အားမရပဲဖြစ်နေတော့အခုဘာသာပြန်နဲ့တစ်ဆင့်ပေါ်လေအကူအညီပေးနေရပါတယ်ဒီလိုတည်းရဲ့ဆက်ဆံနိုင်တဲ့အမေရိကတိုင်းသားပြည်သူတွေကပြိပဌာန်တရားတော်ရဲ့ကူညီကြီးပြည့်ဝတဲ့အထိအထောက်ခံရလို့ဖြန့်ပြူးမယ်ဆိုလို့ရှိရင်ပိုးပြီးတော့ကို ကဘာငင်းကြရေးရနိုင်မှုရရှိပါတယ်။ဒါကြောင့်ဥဒီမှာ၃လ၃လတာသိပ္ပံဘာဝနာဓမ္မတုတာခရီးမှာပေါ့လေ။တကူရေပြည့်တဲ့ပြီးွားဆိုအထုတ်ပြီးတော့မိမိဘာတပါလက်လှမ်းမိရပေါ့လေ။ကဘာလူကဘာသားတွေမိညာရရတဲ့အထိအထုတ်နိုင်ကြပါစေလို့တိုက်တွန်းရင်းနဲ့ဒီစကားကိုနှိခုချုပ်လိုက်ပါတယ်။